ရှမသဲခရစ်အခန်းကြီး5အငယ်1မှ12ထိုလူအပေါင်းတို့ကိုမြင်လျှင်၊ကိုယ်တော်သည်တောင်ပေါ်သို့တက်၍ထိုင်တော်မူသောအခါ၊တပည့်တော်တို့သည်ကိုယ်တော်ရင်းသို့ချဉ်းကပ်ကြ၏။ထိုအခါနှုတ်တော်ကိုဖွင့်၍တပည့်တော်တို့အားဆုံးမဩဝါဒပေးတော်မူသည်မှာ၊စိတ်နှလုံးနှိမ့်ချသောသူတို့သည်မင်္ဂလာရှိကြ၏။အကြောင်းမူကား၊ကောင်းကင်နိုင်ငံတော်သည်ထိုသူတို့၏နိုင်ငံဖြစ်၏။ စိတ်မသာညည်းတွားသောသူတို့သည် မင်္ဂလာရှိကြ၏။အကြောင်းမူကား၊ထိုသူတို့သည်သက်သာခြင်းသို့ရောက်ကြလတံ့။စိတ်နူးညံ့သိမ်မွေ့သောသူတို့သည် မင်္ဂလာရှိကြ၏။အကြောင်းမူကား၊ထိုသူတို့သည် ပြည်တော်ကိုအမွေခံရကြလတံ့။ဖြောင့်မတ်ခြင်းပါရမီကိုဆာငတ်ခင်မွတ်သောသူတို့သည် မင်္ဂလာရှိကြ၏။အကြောင်းမူကား၊ထိုသူတို့သည်ဝပြောခြင်းသို့ရောက်ကြလတံ့ သနားစုံမက်တတ်သောသူတို့သည် မင်္ဂလာရှိကြ၏။အကြောင်းမူကား၊ထိုသူတို့သည်သနားစုံမက်ခြင်းကိုခံရကြလတံ့။စိတ်နှလုံးဖြူစင်သောသူတို့သည်မင်္ဂလာရှိကြ၏။အကြောင်းမူကား၊ထိုသူတို့သည်ဘုရားသခင်ကိုမြင်ရကြလတံ့။သူတပါးချင်းခိုက်ရန်ပြုခြင်းကိုငြင်းစေတတ်သောသူတို့သည် မင်္ဂလာရှိကြ၏။အကြောင်းမူကား၊ထိုသူတို့သည်ဘုရားသခင်၏သားတော်ဟုခေါ်ဝေါ်ခြင်းကိုခံရကြလတံ့။ဖြောင့်မတ်ခြင်းတရားကြောင့် နှောက်ယှက်ညှဉ်းဆဲခြင်းကိုခံရသော သူတို့သည် မင်္ဂလာရှိကြ၏။အကြောင်းမူကား၊ကောင်းကင်နိုင်ငံတော်သည် ထိုသူတို့၏နိုင်ငံဖြစ်၏။ငါ့ကြောင့်သင်တို့ကိုကဲ့ရဲ့ညှဉ်းဆဲ၍မမှန်ဘဲလျက်အပြစ်တကာတင်ကြသောအခါ၊သင်တို့သည် မင်္ဂလာရှိကြ၏။ဝမ်းမြောက်ရွှင်မြူးခြင်းရှိကြလော့။အကြောင်းမူကား၊ကောင်းကင်ဘုံ၌သင်တို့၏အကျိုးသည် ကြီးလှပေ၏။သင်တို့ရှေ့ကပေါ်ထွန်းသောပရောဖက်တို့ကို ထိုနည်းတူညှဉ်းဆဲကြပြီ ။13သင်တို့သည်ဤလောက၏ဆားဖြစ်ကြ၏။ဆားမူကားအငန်ကင်းပျောက်လျှင်၊ငန်သောအရသာကိုအဘယ်သို့ရပြန်မည်နည်း။ပြင်သို့ပစ်လိုက်၍ကျော်နင်းခြင်းမှတပါးအဘယ်အသုံးမျှမဝင်။14သင်တို့သည်ဤလောက၏အလင်းဖြစ်ကြ၏။တောင်ထိပ်၌တည်သောမြို့ကိုမကွယ်နိုင်။ဆီမီးထွန်း၍တောင်းဇလားအောက်၌ဖုံးထားလေ့မရှိ။15အိမ်သူအိမ်သားအပေါင်းတို့သည်အလင်းကိုရစေခြင်းငှါဆီမီးခုံပေါ်မှာ တင်ထားလေ့ရှိ၏။ထိုနည်းတူသူတပါးတို့သည်သင်တို့၏ကောင်းသောအကျင့်ကိုမြင်၍ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘ၏ဂုဏ်တော်ကိုချီးမွမ်းစေခြင်းငှါသူတပါးရှေ့၌သင်တို့အလင်းကို လင်းစေကြလော့။ပညတ္တိကျမ်း၊အနာဂတ္တိကျမ်းများကိုဖျက်ပယ်ခြင်းငှါငါလာသည်ဟုမထင်ကြနှင့်။ဖျက်ပယ်ခြင်းငှါငါလာသည်မဟုတ်။ပြည့်စုံစေခြင်းငှါငါလာသတည်း ငါအမှန်ဆိုသည်ကား၊ကောင်းကင်နှင့်မြေကြီးမပျက်စီးမှီတိုင်အောင်၊ပညတ္တိကျမ်း၌အငယ်ဆုံးသောစာလုံးဗိန္ဓုတလုံးမျှပြည့်စုံခြင်းသို့မရောက်မှီမပျက်စီးရ။ထိုကြောင့်၊အကြင်သူသည်အငယ်ဆုံးသောပညတ်တခုကိုကိုယ်တိုင်လွန်ကျူး၍သူတပါးတို့အားလည်းထိုအတူသွန်သင်၏။ထိုသူသည်ကောင်းကင်နိုင်ငံတော်၌အငယ်ဆုံးသောသူဖြစ်လိမ့်မည်။အကြင်သူသည်ကိုယ်တိုင်ကျင့်၍သူတပါးတို့အားလည်းသွန်သင်၏ ထိုသူသည်ကောင်းကင်နိုင်ငံတော်၌ကြီးသောသူဖြစ်လိမ့်မည်။သင်တို့ကျင့်သောအကျင့်သည်ဖာရိရှဲတို့နှင့်ကျမ်းပြုဆရာတို့ကျင့်သောအကျင့်ထက် မလွန်မသာလျှင်၊သင်တို့သည်ကောင်းကင်နိုင်ငံတော်သို့မဝင်ရကြဟုငါအမှန်ဆို၏။လူအသက်ကိုမသတ်ရ။သတ်သောသူသည်ရုံး၌အပြစ်စီရင်ခြင်းကို ခံထိုက်ပေ၏ဟူသော ရှေးပညတ်စကားကိုသင်တို့ကြားရပြီ။ငါပညတ်သည်ကား ညီအစ်ကိုကိုအထောက်မတန်အမျက်ထွက်သောသူသည်ရုံး၌အပြစ်စီရင်ခြင်းကိုခံထိုက်ပေ၏။ညီအစ်ကိုကိုကဲ့ရဲ့သောသူသည်လွှတ်တော်၌အပြစ်စီရင်ခြင်းကိုခံထိုက်ပေ၏။ညီအစ်ကိုကိုကျိန်ဆဲသောသူသည်ဂေဟင်နာအရပ်၌မီးရှို့ခြင်းကိုခံထိုက်ပေ၏။ထိုကြောင့်သင်သည်ပူဇော်သက္ကာကိုယဇ်ပလ္လင်သို့ဆောင်ယူခဲ့လျက်၊သင်၏ညီအစ်ကိုသည်သင်၌အပြစ်တင်ခွင့်တစုံတခုရှိသည်ဟု အောက်မေ့သတိရလျှင်၊ယဇ်ပလ္လင်ရှေ့မှာပူဇော်သက္ကာကိုထား၍သွားလော့။ညီအစ်ကိုနှင့်သင့်တင့်ပြီးမှ ပြန်၍ပူဇော်သက္ကာကိုတင်လော့။တရားတွေ့ဘက်နှင့်အတူလမ်း၌သွားစဉ်တွင်ပင်၊သူ၏စိတ်ကိုပြေစေခြင်းငှါအလျင်အမြန်ပြုလော့။သို့မဟုတ်တရားတွေ့ဘက်သည်တရားသူကြီး၌အပ်မည်။တရားသူကြီးသည်လည်းလုလင်ခေါင်း၌အပ်၍ထောင်ထဲ၌လှောင်ထားမည် လျော်ပြစ်ငွေရှိသမျှကို မလျော်မှီတိုင်အောင်ထောင်ထဲကမထွက်ရဟုငါအမှန်ဆို၏။27သူ့မယားကိုမပြစ်မှားရဟူသော ရှေးပညတ်စကားကိုသင်တို့ကြားရပြီ။ငါပညတ်သည်ကား၊ကိလေသာစိတ်နှင့်သူ့မယားကိုကြည့်ရှုသော သူသည်စိတ်နှလုံးထဲ၌ထိုမိန်းမနှင့်ပြစ်မှားပြီ။ထိုကြောင့်လက်ျာမျက်စိဖြစ်သော်လည်းသင့်ကိုမှားယွင်းစေလျှင်ထိုမျက်စိကိုထုတ်ပစ်လော့ တကိုယ်လုံးငရဲသို့ချခြင်းကိုခံရသည်ထက်၊အင်္ဂါတခုပျက်သော်သာ၍ကောင်း၏။ထိုနည်းတူ၊လက်ျာလက် ဖြစ်သော်လည်းသင့်ကိုမှားယွင်းစေလျှင်၊ထိုလက်ကို ဖြတ်ပစ်လော့။တကိုယ်လုံးငရဲသို့ချခြင်းကိုခံရသည်ထက်၊အင်္ဂါတခုသာပျက်သော်သာ၍ကောင်း၏။တဖန်တုံ၊မယားနှင့်ကွာလိုလျှင် ဖြတ်စာကို အပ်ပေးစေဟူသောပညတ်စကားရှိပြီ ငါပညတ်သည်ကား၊မှားယွင်းခြင်းအကြောင်းမှတပါးအခြားသောအကြောင်းဖြင့်မိမိမယားနှင့်ကွာသောသူသည်မိမိမယားကိုမှားယွင်းစေ၏။ကွာသောမိန်းမနှင့်စုံဘက်ခြင်းကို ပြုသောသူသည်လည်းသူ့မယားကို ပြစ်မှား၏။တဖန်တုံ၊မဟုတ်မမှန်ဘဲလျက်ကျိန်ဆိုခြင်းကိုမပြုရ။ကျိန်ဆိုခြင်းကိုပြုသည်အတိုင်း၊ထာဝရဘုရားရှေ့တော်၌တည်စေလော့ဟူသော ရှေးပညတ်စကားကိုသင်တို့ကြားရပြီ။ငါပညတ်သည်ကား ကျိန်ဆိုခြင်းကို အလျှင်းမပြုရ။ကောင်းကင်ဘုံကိုတိုင်တည်၍မကျိန်ရ။ကောင်းကင်ဘုံကားဘုရားသခင်၏ပလ္လင်တော်ဖြစ်သတည်း။မြေကြီးကိုတိုင်တည်၍မကျိန်ရ။မြေကြီးကားဘုရားသခင်၏ခြေတော်တင်ရာခုံဖြစ်သတည်း။ယေရုရှလင်မြို့ကိုတိုင်တည်၍မကျိန်ရ။မဟာမင်းကြီး၏မြို့တော်ဖြစ်သတည်း။ဆံခြည်တပင်ကိုမျှဖြူစေခြင်း၊မည်းစေခြင်းငှါမတတ်နိုင်သော်၊ကိုယ်ဦးခေါင်းကိုတိုင်တည်၍မကျိန်ရ။သင်၏စကားမှာဟုတ်သည်ကိုအဟုတ် မဟုတ်သည်ကိုမဟုတ်ဖြစ်စေလော့။ဤထက်လွန်သောစကားသည်မကောင်းသောအရာနှင့်စပ်ဆိုင်ပေ၏။သူ့မျက်စိကိုဖျက်လျှင်ကိုယ်မျက်စိဖျက်ခြင်းကိုခံစေ။သူ့သွားကို ချိုးလျှင်ကိုယ်သွားချိုးခြင်းကိုခံစေဟူသောပညတ်စကားကိုသင်တို့ကြားရပြီ။ငါပညတ်သည်ကား၊နှောင့်ရှက်သောသူကိုမဆီးမတားနှင့်။သင်၏ပါးတဘက်ကို သူတပါးပုတ်လျှင်ပါးတဘက်ကိုလှည့်၍ပေးဦးလော့ သင့်အင်္ကျီကိုယူလို၍တရားတွေ့သောသူအားသင့်ဝတ်လုံကိုလည်းယူစေခြင်းငှါအခွင့်ပေးဦးလော့။အကြင်သူသည်သင့်ကိုအနိုင်ပြု၍ခရီးတတိုင်သွားစေ၏။ထိုသူနှင့်တကွနှစ်တိုင်သွားဦးလော့။တောင်းသောသူအားပေးလော့။ချေးငှါးလိုသောသူကိုလည်းမငြင်းမပယ်နှင့်။ကိုယ်နှင့်စပ်ဆိုင်သောသူကိုချစ်လော့။ရန်သူကို မုန်းလော့ဟူသောပညတ်စကားကို သင်တို့ကြားရပြီ။ငါပညတ်သည်ကား၊သင်တို့သည်ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘ၏သားဖြစ်လိုသောငှါ၊သင်တို့၏ရန်သူတို့ကို ချစ်ကြလော့။သင်တို့ကိုကျိန်ဆဲသောသူတို့အားမေတ္တာပို့ကြလော့။သင်တို့ကိုမုန်းသောသူတို့အားကျေးဇူးပြုကြလော့။သင်တို့ကိုနှောင့်ရှက်ညှဉ်းဆဲသောသူတို့အဘို့ဘုရားသခင်ကိုဆုတောင်းကြလော့။အကြောင်းမူကား၊ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘသည် ကောင်းသောသူမကောင်းသောသူတို့အပေါ်၌ ကိုယ်တော်၏နေကို ထွက်စေတော်မူ၏။ဖြောင့်မတ်သောသူ၊မဖြောင့်မတ်သောသူတို့ အပေါ်၌မိုဃ်းကိုရွာစေတော်မူ၏။သင်တို့ကို ချစ်သောသူတို့အားသာချစ်တုံ့ပြုလျှင်အဘယ်ကျေးဇူးတင်သနည်း။အခွန်ခံသောသူတို့ပင်ဤမျှလောက်ပြုကြသည်မဟုတ်လော။အဆွေအမျိုးတို့အားသာ လောကဝတ်ပြုလျှင်အဘယ်သို့ထူးမြတ်သနည်း။သာသနာပလူတို့ပင် ထိုအတူပြုကြသည်မဟုတ်လော။ထိုကြောင့်၊ကောင်းကင်ဘုံ၌ရှိတော်မူသော သင်တို့အဘသည်စုံလင်တော်မူသည်နည်းတူသင်တို့သည်လည်းစုံလင်ခြင်းရှိကြလော့